ယနေ့ယောဂီတော်စင်များဓမ္မပဒထကထာမှာလာတဲ့တံဗဟုလပိက္ခုဝတ္ထုကိုလုံခြုံရေးတရားတော်ဆိုရအမည်လေးနဲ့ဘုန်းကြီးတို့ယောဂီများကိုအားပေးတိုက်တွန်းပြီးတော့ဟောကြားပေးသွားမှာပါဒီတရားတော်ကိုဘုရားရှင်ကိုရောမြတ်ကြီးတာဝတိပြည်မှာ စေတဝန်ရွှေချောင်းဂိမ်းအောင်မှွေလျော်စံပြောတော်မူစဉ်အာဂန္တုယဟန်တော်များကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောတော်မူ၏။ကြောင်းမှာအမြဲနေတဲ့တန်ခါများကိုဟောတာမဟုတ်။အာဂန္တုယဟန်တော်များအဲ့ဒီယဟန်တော်များကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကနဂရံယတ္တပစ္စံတံခုတ်တံ တန္တာရပါဟိရံဧဝံကောပိထအတ္တနံခနောဝမဥပိစကခဏတိတာဟိသောသန္တိနိရယမိတမပိတာဣဇာတံအစွန်အဖျားဖြစ်သောနဂရံမြို့ကိုတန္တာရပါဟိရံအတွင်းအပြင်နှင့်တကွဂௌတယထာလုံကြုံအောင်စောင့်ရှောက်တကဲ့သို့ ဧဝံတတ္ထပမထာယုထုတုသာလျင်အတဏမိမိကိုကိုခောပေထလုံကြုံအောင်စောင့်ရှောက်ကြကုန်လောမြတ်စွာဘုရားအာဂန္တုယဟန်တို့များအကြောင်းပြုပြီးတော့နဂရယထပိစ္ဆတံစတဲ့ဒေသနာတော်ကိုမြတ်စွာဘုရားဟော၏နိုင်ငံရဲ့အစွန်အပြားဖြစ်တဲ့မြို့ပါ နေဇဒေသအခြေအနေတွေပေါ့ခွန်ကြီးတို့နိုင်ငံရဲ့အစွန်အပြားမြို့ဆိုတော့နေဇအဲလိုအစွန်အပြားမြို့တွေမှာဆိုတာက လုံခြုံရေးအဆောင်ရှောက်အင်မတန်နေအဲလိုအဆောင်ရှောက်နေတဲ့အတွက်ကြောင့်နေကြထိုင်ကြရတဲ့ပုဂ္ဂိုလ်တွေမှာ လုံခြုံရေးမပြည့်စုံတဲ့အတွက်ကြောင့်မူကြည်လန့်စားစား ထိတ်လန့်တုန်လှုပ်ပြီးတော့နေကြရ၏အဲလိုအစွန်ပြားဖြစ်တဲ့မြို့ရွာမှာနေကြတဲ့ပုဂ္ဂိုလ်တွေဟာမိမိတို့ရဲ့မြို့တွင်းမှာဖြစ်စေအိမ်တွင်းမှာဖြစ်စေမြို့ပတ်မှာဖြစ်စေအန္တရာယ်ပြုနိုင်တဲ့ပုဂ္ဂိုလ်တွေမဝင်မရောက်နိုင်အောင် လုံခြုံအောင်စောင့်ရှောက်ပေးကြရတယ် ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီလိုနေစုံတဲ့ဗျာမှာမြို့ရဲ့နိုင်ငံရဲ့အစွန်ဗျာမှာနေကြရတဲ့ပုဂ္ဂိုလ်တွေမိမိကိုယ်ကိုမိမိအန္တရာယ်မကျရအောင်လုံခြုံအောင်စောင့်ရှောက်တလို့တဲ့ဧဝံတတ္ထပမန္ထာယုထုတူတာလျင်တဲ့အတ္တနာမိမိကိုယ်ကိုဂောပေထလုံခြုံအောင်စောင့်ရှောက်ကြအကုန်လောတဲ့ ဟောတင်တို့သည်ခနောဖျားပွင့်တော်မူရာ ဖြစ်သောချိန်ခါကာလကိုမဥပိ္ပစကမလွန်ကြစေနှင့်ဖျားပွင့်တဲ့ချိန်ခါကာလကြီးမလွန်ကြစေနှင့်ဘုရားပွင့်နေတဲ့ချိန်ကကလမှာမြတ်စွာဘုရားရဲ့သာသနာတော်ကြီးရှိတယ်။မြတ်စွာဘုရားဟောကြားထားတဲ့တရားတော်တွေလည်းပဲရှိနေတယ်။အဲဒီလိုမြတ်စွာဘုရားရှင်ဟောကြားထားတဲ့တရားဒေသနာတော်တိုင်လိုက်နာပြီးတော့ မိမိရဲ့တဏ္ဍမှာလောဘဆိုတဲ့တရားတွေဒေါသဆိုတဲ့တရားဆိုတွေမောဟဆိုတဲ့တရားဆိုတွေမဝင်လာနိုင်အောင်လုံးကြုံအောင်တတိဥစည်းတဲ့စိတ်ကလေးနဲ့စောင့်ရှောက်ကြတဲ့ဟောတင်တို့သည်ခနောဘုရားပွင့်တော်မူရာဖြစ်သောအချိန်ကာလကုန်မှာဥပိ္ပစကမလွန်ကြစေနှင့်ခဏတေတာဗုဒ္ဓဘာသာခဏကိုလွန်ကြကုန်သောသူတို့သည် နေရယမိငရဲ၌သမပိတာကြာရောက်ကြကုန်သည်ဖြစ်၍သောစံတီဆိုရင်ကြလေကုန်၏ဘုဒ္ဓဘာရခဏဘုရားပွင့်တော်မူတဲ့အချိန်ခါကာလလွန်နေတဲ့ပုဂ္ဂိုလ်ဘုရားမပွင့်တဲ့အချိန်ခါကာလမှာလူဖြစ်ကြရတဲ့ပုဂ္ဂိုလ်တွေငရဲတိရစ္ဆာန်ဖြစ်တာသူရကယ်ဆိုတဲ့အပေပုံတွေကြာရောက်ပြီးတော့စိုးရင်ပူဆွေးမှုတွေဖြစ်ကြရတယ် ဒါကြောင့်သင်တို့ဟာဘုရားပွင့်တဲ့အချိန်ကာလကိုမလွန်ကြစေနဲ့ဘုရားပွင့်နေတဲ့အချိန်ဘုရားသာသနာတော်ကြီးနဲ့တွေ့နေတဲ့အချိန်ကာလမှာအဲဒီနိုင်ငံရဲ့အစွန်ဖျားမှာ ရှိနေကြတဲ့အားလုံးသော လူတွေဟာမိမိတို့ရဲ့ဘေးရန်အန္တရာယ်တဘုံတကလူဆိုးသခိုးတွေရဲ့အန္တရာယ်တွေမကြရောက်ရအောင်မြို့တွင်မြို့ပါအားလုံးလုံခြုံအောင်စောင့်ရှောက်သလို မိမိတို့ခန္ဓာကိုယ်ကိုလည်းပဲကိလေသာဆိုရယ်လူဆုံးအကိုးတွေမဝင်လာနိုင်အောင်လုံခြုံအောင်စောင့်ရှောက်ကြတဲ့မြတ်စွာဘုရားဒီတော့ဝိပဿနာတရားအားထုတ်တယ်ဆိုတာလောဘတွေတိုးပွားအောင်လားကင်းအောင်လားဒေါသမောဟမမာနတွေတိုးပွားအောင်လားကင်းအောင်လား ဒါကြောင့်လောဘဒေါသမမာနနှင့်အိတ်တာမစ္စေနေပါစေ၍စိတ်နေစိတ်ထားတထာပွားလျက်ကြီးမားမြင့်မြတ်ဖြစ်စေတတ်ခေါ်အပ်ဘာဝနာဘာဝနာတရားတွေပွားများနေတဲ့ပုဂ္ဂိုလ် မဟာတိပဋ္ဌာဝိပဿနာတရားတွေရှုပွားနေတဲ့ပုဂ္ဂိုလ်တွေဟာလောဘတွေနည်းအောင်ဒေါသတွေနည်းအောင်မောဟတွေနည်းအောင်မာနတွေနည်းအောင်အထုတ်နေတာဒီတဲ့ပုံပြပြောရရင်လောဘတွေကင်းအောင်ဒေါသတွေကင်းအောင်မောဟတွေကင်းအောင်မာနတွေကင်းအောင်အဲဒီကိလေသာတရားတွေကင်းပြတ်ပြီးတော့သွားအောင်ဘာဝနာတရားတွေအထုတ်နေတာ အဲဒီဘာဝနာတရားတွေအားထုတ်တဲ့ပုဂ္ဂိုလ်ဟာဒီလိုလောဘဒေါသစတဲ့ကိလေသာတွေလည်းကင်းနိုင်တယ်လို့သူတော်ဟာပေါ်မှာမနာလိုမှုဆိုတဲ့အိတ်သာတရားတွေကင်းနိုင်သလားမကင်းနိုင်ဝန်တုံမှုဆိုတဲ့မစ္စရိယတရားတွေရောကင်းနိုင်တယ်တကယ်လို့ယောဂီပုဂ္ဂိုလ်ဟာမကင်းသေးတောင်မှ ယုတ်တရားငါတရားတွေမမြဲတဲ့သဘောဆင်းရဲတဲ့သဘောစူးမရတဲ့သဘောတွေကိုအမှန်တိုင်းသိမြင်လာပြီဆိုရင်ယုံနေယုံနေပြီးတော့မသွားပေဘူးလားတဖြည်းဖြည်းလောဘတွေလည်းယုံနေလာမယ်ဒေါသတွေလည်းယုံနေလာမယ်မောဟမာမာနတွေကိလေသာတရားတွေယုံနေလာမယ်သူတို့ဟာပုံမှန်မနာလိုမှုဆိုတဲ့အိတ်တတရားတွေယုံနေလာတယ်ဝန်တုံမှုဆိုတဲ့မစ္စရိတရားတွေတရားတွေယုံနေပြီးတော့စိတ်နေစိတ်ထားတွေက ယုံမြတ်မလားမြင့်မြတ်မလားစိတ်ထားတွေကမြင့်မြတ်ပြီးတော့သူတော်ဘာအပေါ်မှာအကောင်းမြင်တဲ့စိတ်မကောင်းမြင်စိတ်ကိုလုံးဝမရှိဘူးသူတော်ဘာကိုအကောင်းမြင်တဲ့စိတ်တွေသူတော်ဘာအပေါ်မှာသိခံနိုင်တဲ့စိတ်ခွင့်လွတ်နိုင်တဲ့စိတ်ဒီလိုစိတ်ထားရှိတယ်ဆိုတာမြင့်မြတ်တာလားယုံညံ့တာလားမြင့်မြတ်တာအဲ့ဒါမာတိပဋ္ဌာဝိပဿနာဘာဝနာတရားတွေအားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲဒီလိုစိတ်နဲ့စိတ်ထားနဲ့မြင့်မြတ်ရမယ် နောက်ပြီးဘုရားတရားတန်ခါယရဏသုံးပါးရဲ့ဂုံကိုလည်းပဲယုံကြည်မှုဆိုတဲ့တရားတရားတွေအားနည်းသွားမလားအားကောင်းလာမလားတကယ်ကိုတရားကိုမြင်ပြီဆိုရင်ဘုရားကိုမြင်တော့တာတရားတွေ့နေတဲ့ပုဂ္ဂိုလ်ဟာဘုရားကိုတွေ့နေရတာဒါကြောင့်မို့တရားကိုတကယ်မမြဲတဲ့သဘောဆင်းရဲတဲ့သဘောစိုးမရတဲ့သဘောကိုယ်တိုင်ဉာဏ်နဲ့ ထိုင်ပြီးရှုမှတ်ရင်ဖြစ်စေရပ်ပြီးရှုမှတ်ရင်ဖြစ်စေဈဉ္ညာသွားပြီးရှုမှတ်ရင်ဖြစ်စေနောက်ဆုံးလျှောင်းပြီးတော့ရှုမှတ်နေစဉ်မှာဖြစ်စေတကယ်ကိုဉာဏ်နဲ့ရှင်းရှင်းလင်းလင်းတွေ့ပြီးသိပြီးဆိုရင်အဲဒီပုဂ္ဂိုလ်ဟာဘုရားတရားတန်ခါယရဏသုံးပါးရဲ့အပေါ်မှာယုံကြည်မှုတွေအားနည်းလာသလားအားကောင်းလားတကယ်ကိုယုံကြည်မှုတွေအားကောင်းလားတရားတရားတွေအင်မတန်ထက်သန်လား အမတန်ကိုထက်သန်လာတာဘုရားကိုယူသည်သည်ဘုရားမကြောက်ရဘဲနဲ့မအိပ်နိုင်တော့တရားနှလုံးမသွင်းရဘဲနဲ့ကိုမအိပ်နိုင်တော့အဲ့ဒီလိုကိုအားကောင်းလာတာဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဘုရားပွင့်တယ်အချင်းခါကာလကြီးကိုမလွန်ကြစေနဲ့ဒီတိုင်းနဲ့လွန်မသွားကြစေနဲ့ဘုရားသာသနာတော်ကြီးနဲ့တွေ့လူဖြစ်ကိုရနေတဲ့အချင်းခါကာလမှာအဲ့ဒီလောဘဒေါသမမာနစတဲ့ကိလေသာတရားတွေမဝင်လာနိုင်အောင် တတိဥသိတဲ့စိတ်ကလေးနဲ့လုံခြုံအောင်အားထုတ်ကြမြတ်စွာဘုရားကတိုက်တွန်းတာအဲ့ဒါကိုတိုက်တွန်းတာဘုန်းကြီးတို့ယောဂီများဒါကြောင့်ပစ္စတံစွန်ဖြာဖြစ်သောနဂရမြို့ကိုတန္တာရပါဟိရအတွင်းအပြင်နှင့်တကွာခုတ်တံရထာလုံခြုံအောင် စောင့်ရှောက်တကဲ့သို့အတွင်းပြင်နှင့်တကွာဆိုတာမြို့ရဲ့အပြင်မှာခြံစည်းရိုးတွေလုံခြုံအောင်မြို့ရိုးတွေလုံခြုံအောင် အတွင်းမှာမိမိရဲ့မြို့တွင်းမှလည်းပဲလုံခြုံမှုတွေရအောင်အဆောင်အနေထားအနေအချင်းအလဲကြဆောက်ရှောက်ပြီးတော့နေတာအဲ့ဒါမြို့ရဲ့အတွင်းရောအပြင်ရောရန်သူရင်ဘဝလာနိုင်အောင်ဆောက်ရှောက်ပြီးတော့နေကြသလိုအတ္တနံဧဝံတတ္ထပမထာယုထုတုသလေအတ္တနံမိမိကိုယ်ကိုကောပိထာလောဘဆိုတဲ့တရားစုတွေဒေါသဆိုတဲ့တရားစုတွေမောဟမာနဆိုတဲ့ကိလေသာတရားစုတွေမဝင်အောင် လုံးကျုံအောင်တတိဥစည်းတဲ့စိတ်ကလေးနဲ့စောင့်ရှောက်ကြတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒါကြောင့်ဒီလိုတတိပေးပြီးတော့ပြောရတာလေဆိုရင်မှုကြီးတို့ရဟန်းတော်များဝါဥအချိန်ခါကာလရောက်ပြီဆိုရင်မြတ်စွာဘုရားထံမှာလာပြီးတော့ကမ္မထံယူကြတယ်အတုပုံအထုပ်ဤဒီကမ္မထံတရားတွေကိုနာယူကြတယ် ဒီကမ္မဘုရားရှင်ကိုရောမြတ်ကြီးကဣဒဘိခွေဘိကုခာဤကာယ ानु ပတိဝိဟာရတိအာတပိတမ္ပဇာနောတတိမဝိနယလောကိပိစာဒေါမနတံဝေဒနာသူဝေဒနာ ानु ပတိဝိဟာရတိအာတပိတမ္ပဇာနောတတိမဝိနယလောကိပိစာဒေါမနတံစေတေစေတ ानु ပတိဝိဟာရတိအာတပိတမ္ပဇာနောတတိမဝိနယလောကိပိစာဒေါမနတံ ဓမ္မိတုဓမ္မနုပတိဝိဟာရတိအတ္တပိသမဇာနောတတိမဝိနိယလောကိပိဇာဒေါမနတံယောဂီတို့ခုရှုပွားအားထုတ်နေတဲ့ကာယ ानु ပတနာဝေဒနာ ानु ပတနာစိတ်ဓာ ानु ပတနာဓမ္မ ानु ပတနာဆိုတဲ့တတိပဋ္ဌာန်ရှုမှတ်နည်းတွေကိုမြတ်စွာဘုရားဟောကြားပေးလိုက်တာအဲလိုတတိပဋ္ဌာန်ရှုမှတ်နည်းတွေကိုမြတ်စွာဘုရားထံကနေပြီးတော့နာယူပြီးတဲ့အခါကဏ္ဍကြတော့မှာ ယဟန်တော်များမိမိတို့ဆင်းရဲရာဖြစ်တဲ့ဤကသမိတ်တကူသောပစ္စံတေအစွန်ပြားဖြစ်သောမြို့၌ဝတ္တံဝတ္တံဥပခန္ဓဝါဝါဆိုဝါကပ်၍ပထမမာတိရှေးဥစွာသောလ၌ဒုက္ခချမ်းသာစွာဝိဟရိတုနေကြရလေကုန်၏အဲဒီမှာတန်ဃာတော်များဆင်းရဲရာနေရာဌာနရှာတဲ့အခါကလည်းကြတော့မြို့ရဲ့စွန်ပြားနေစုံနေပြား အဲ့ဒီမှာရောက်တဲ့အခါကလည်းကြတော့အဲ့ဒီမှာနေကြတဲ့တရားဓမ္မများကတန်ဃာတော်များအတွက်တရွဲ့မိုးတဲ့အကြောင်းလေးဤအလုံးတိဆောက်ပေးပြီးတော့ရှင်တရားတို့ဒီမှာပဲဝါဆိုဝါကပ်ပြီးတော့တရင်သုံးတော်မူကြပါရှင်ဘုရားတို့အတွက်ဆွမ်းအဖြစ်လည်းပဲဆွမ်းအဖြစ်လည်းပဲတပည့်တော်တို့တာဝန်ယူပြီးတော့လောင်းလှူပြီးတော့ပေးပါမင်းအရှင်ဘုရားများချမ်းချမ်းသာသာ တရားဘာဝနာတွေကျင့်ပွားအားထုတ်ပြီးတော့တည်င်းသုံးတော်မူကြပါဆိုပြီးတော့အဲဒီမှာရေလည်းပဲလိုလိုသည်မရှိရအောင်ကျောင်းဝေယဝသတန်ရှင်းကြီးကစပြီးတော့အဲဒီမှာရွာသူရွာသားတွေမြို့သူမြို့သားတွေလာပြီးတော့ဆောင်ရွက်ပေးကြတယ်အဲလိုဆွမ်းအနေအချင်းလည်းပဲလိုလေသေးမရှိအောင်စက်ကကြတယ်လူတန်းကြတယ်လောင်းလူကြတယ်အဲလိုလောင်းလူကြတဲ့အခါကလည်းကြတော့ပထမမှာသေးရှေးဥစွာသောလနိုင် ဝါဆိုလပေါ့ဗျာရှေးဥစွာဝါဆိုနဲ့ရှေးဥစွာသောလဒုက္ခချမ်းသာစွာဝိဟရေတုနေကြရလေကုန်၏ပထမဥဆုံးဝါဆိုလမှာတန်ဃာတော်များအဲ့ဒီတရားဓမ္မများရဲ့အထုကယူဆိုင်ပြီးတော့စောင့်ရှောက်လူတန်းပြုစုကြတဲ့အတွက်ကြောင့်မို့ချမ်းချမ်းသာသာနေကြရတယ် ချမ်းချမ်းသာသာတရားဘာဝနာတွေပွားများကြရအားထုတ်ကြရတယ်စိစိငြိမ့်ငြိမ့်နဲ့ဒါပေမဲ့လို့မျက်စိမှမသိသောတာအာကန္တဝတေတံကောစရကမံပဟရိတဝကရမရိခေဟတဝအာကမံတုအဲ့မှာဝါစုလရဲ့ဝါတွင်းရဲ့အလယ်လအလယ်လဆိုတော့ဝါကောင်တော်တယ်ပေါ့အဲ့ဒီမှာ အလဲဖြစ်သောလ၌စောရာကိုသူတို့သည်အာကန္တဝံလလကြကုန်၏ဒေသတို့ယဟန်တော်တို့၏ဂောဇရာကမ္မဆွမ်းခံရွာကိုတန်ဃာတော်များဆွမ်းခံတော်မူကြတဲ့ဆွမ်းခံရွာကိုတိုက်ကြခိုက်ကြပျက်စီးကြသုံးပန်းနေခေါ်ယူသွားကြတစားကနေဖြင့်နေခေါ်ယူသွားကြအဲလိုခေါ်ယူသွားပြီးတဲ့အခါကလည်းကြတော့ဒီတစားကန်တယောက်ကို ပြန်ပြီးတော့လိုချင်လို့ရှိရင်အတပြာဘလောက်ပေးရမလဲ စသည်ဖြင့်အဲဒီလိုမိမိတို့ရွေးကားရည်အနေအချင်းတမှန်ပြီးတော့တစားကန်နေသုံးမှန်နေခေါ်ယူသွားကြတယ်ပစ္စည်းပစ္စည်းရည်လည်းပဲရနိုင်သမျှလူရဲ့အဲဒီမှာကျွဲရည်နားရည်မွေးထားတဲ့အကောင်လောင်နေအလုံးလည်းပဲယူငင်သွားကြတယ်အဲလိုယူငင်သွားကြတဲ့အခါကလည်းကြတော့ပစ္စည်းဥစ္စာတွေလည်းပါသွားတယ်မိမိတို့ရဲ့အိမ်ကလူတွေလည်းပါသွားတယ်ဆိုတော့ အဲ့ဒီသုံးခါရွာမှာရှိကြတဲ့ပုဂ္ဂိုလ်တွေဟာတခါလေအလုံး၆ချာပြီးတော့တုံလှုပ်ကြောက်ရွံ့ပြီးတော့နေကြတယ်အဲ့လိုကြောင်တောက်ရုပ်ပြီးတော့နေကြတဲ့ကကလကြတော့မှအကြီးမှုဖြစ်တဲ့ပုဂ္ဂိုလ်ကငါတို့ဒီလိုနေလို့မဖြစ်ဘူးငါတို့ရဲ့ငါတို့ရဲ့ရွာဒီတခိုးတည်းများဒီရဲ့အန္တရာယ်ကနေပြီးတော့လွတ်မြောက်အောင်မိမိတို့ကြိုးစားကြရမယ်တားမြစ်ကြရမယ်သူတို့မဝင်နိုင်အောင်ငါတို့ချမ်းစီရည်လုံခြုံအောင်ကားရမယ် ဒါကြောင့်တထောဒုန်ဒီမပတ္ထာယစ၍မနုဿလူအပေါင်းတို့သည်သောရဏကိုသူတို့ကိုပฏิပဟနထာယတားမြစ်ခြင်းအကျိုးငါတံပိစတံလကရာထိုအစွန်ဖြားဖြစ်သောမြို့ကိုအဘိပင်ကရွန်တံပြုပညာရာဂုံတိဖြစ်၍တေဘိက္ခုထိုယဟန်တော်တို့ကိုသက္ကိစ္စံယုတ်သေးစွာ ဥပါထတုံးလှုပ်ကြွေးစိကချင်းကဩကတံခွင်ကိုနာလဘိန္ဓုမရကြကုန် အဲဒီလိုလူဆုံးသခုသဘုံသက္ကံတွေဝင်ရောက်ပြီးတော့နောက်ရှက်ဖြစ်စည်းတဲ့အချိန်ကစပြီးတော့မိမိတို့ရဲ့ရွာမိမိတို့ရဲ့မြို့လုံခြုံအောင်ပြုပြင်ပြီးတော့ကာယံနေကြရတယ်စောင့်ရှောက်နေကြရတယ်အလဲကျနေအဲဒီလိုအလဲကျနေနဲ့စောင့်ရှောက်ရတော်ထဲမှာသွားပြီးတော့တခါလဲခြုံနေ တခက်သေးရွက်တွေစူးပင်တွေသွားပြီးတော့ရှားရရှားပြီးတော့ချမ်းစီရုပ်လုံချုံအောင်ကာကြရနေ့မှာအဆောင်ညမှာအဆောင်စသည်ဖြင့်အဲ့လိုစောင့်ရှောက်ကြရတာဆိုတော့အဲ့ဒီယဟန်တော်တွေကိုသူတို့ရိုးရိုးသေးသေးလှုပ်ကြွေးစိတ်ကပ်ဖို့ရာအခွင့်မရတော့ဘူးအဲ့ဒီရိုးသေးသေးလှုပ်ကြွေးစိတ်ကပ်ဖို့အခွင့်မရတော့ဘူးဆုံးလည်းပဲမှန်အောင်မလောင်နိုင်ကြတော့အဲ့ဒီလိုဖြစ်နေတဲ့အခါကလည်းကြတော့ယဟန်တော်အရှင်မြတ်ဒီနေရထိုင်ရ ဆွမ်းမှမပြည့်စုံလို့ရှိရင်နေရထိုင်ရတာချမ်းသာသလားမချမ်းသာဘူးလားဘောဇနာတပ္ပယမြတ်တသလားမမြတ်တဘူးလားမမြတ်တတော့အဲဒီမှာဘောဇနာတပ္ပယမမြတ်တတဲ့အခါကာလကြတော့နေရထိုင်ရတာမချမ်းသာကြဘူးအဲဒီကိကစာပြီးတော့ယဟန်တော်တယ်စင်စင်ရဲရဲအနေအားဖြင့်တရင်သုံးပြီးတော့နေကြရတယ် အဲ့လိုမချမ်းမသာဝါတွင်ဝါကျွတ်တိတိုင်အောင်ပေါ့မချမ်းမသာနေကြရတော့တရားတွေကိုလည်းပဲကြိုးကြိုးစားစားအားထုတ်နိုင်သေးရလားဘောဇနတပ္ပယမှာမမျှတော့ဘူးဆိုတဲ့အခါကာလကြတော့တရားတွေလည်းကြိုးကြိုးစားစားအားမထုတ်နိုင်ကြတော့အဲ့ဒီမှာတရားတွေအားမထုတ်နိုင်တဲ့အခါကြတော့တရံဝါလာကျွတ်ပြီတရင်ကျွတ်ဖို့ပဲဆောင်နေကြတယ်ရဟန်းတော်များမှာတရင်မကျွတ်သေးတဲ့အခါကာလကြတော့တရွာမှတရွာတစ်မြို့မှတစ်မြို့တစ်ကြောင်မှတစ်ကြောင် ညအိညနေသွားလို့ရပါမလားမရတော့တဲ့အတွက်ကြောင့်မို့အဲ့ဒီမှာဝါကျွတ်တိတိုင်အောင်အဲ့ဒီမှာတိခံပြီးတော့စောင့်ဆိုင်နေကြတာတရားတွေကိုတော့ဖြင့်ဒီခါလေးကြွကြွဆန်းဆန်းအမထုတ်နိုင်ကြတော့အဲ့လိုအမထုတ်နိုင်ကြဖဲနဲ့တရင်ဝါလာကျွတ်ပြီဆိုရင်အဲ့ဒီမှာတောထဲမှာနေကြရတယ်တောမှာတရားအထုတ်နေကြတဲ့သံဃာတော်တွေတရင်ဝါလာကျွတ်ပြီဆိုရင်ဘုရားရှင်ကိုလိုမြတ်ကြီးတရင်သုံးတော်မူရာဖြစ်တဲ့ဇေတဝန်ကျောင်း တာဝတိမြို့ဇေရဝန်ကျောင်းကိုရောက်လာကြတယ်။အဲဒီမှာဇေရဝန်ကျောင်းကိုလာပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုဖူးမြော်အဲလိုဘုမြော်ကြောကြတဲ့ခက္ကဏကြတော့မှဘုရားရှင်ကိုရောင်မြတ်ကြီးကဂိမ့်ဘေကဝေဒုက္ခဝတိဋ္ဌဘေကဝေယဟန်တော်များအိုจิตတို့ဂိမ့်အတုနိဒုက္ခချမ်းညာသာသာဝတိဋ္ဌနေကြရကုန်ဤလောတင်းတို့ မိမိနေထိုင်ရာဖြစ်တဲ့အရတ္တိတမှာချမ်းချမ်းသာသာနဲ့နေထိုင်ကြရရဲ့လားဣရိယာပဒမြတ်မြတ်တတာရှိကြရဲ့လားတရားဘာဝနာတွေပေါ့ပုံမြောင်မြောင်အနေအားဖြင့်ယဟန်ကိစ္စတွေပြီးဆုံးသည့်တိုင်အောင်ကြင်ကြံအားထုတ်မှုပြုနိုင်ကြရဲ့လားဘုရားရှင်ကိုရောမြတ်ကြီးကမေးပါဒီခါကလမှာဒီယဟန်တော်မထေရမြတ်တွေကအဘာသူကံဝတ္တဝသိမ့်မှာဗန္ဒီရှင်ဘုရား ဝတ္တဝါရင်းသုံးလကလပ်ပါလို့အပဒုက္ခမချမ်းမသာဝတိထဝတိမနေကြရပါသည်ဗျာတပည့်တော်တို့ဝါရင်းသုံးလအချိန်ခါကာလမှာပထမလလေးတစ်ခုတော့ပြင်တပည့်တော်တို့ချမ်းသာပါလေဗျာတဲ့ပထမမာတိဒုက္ခဝိဟရင်းတုချမ်းသာတာတာလေးနဲ့တပည့်တော်တို့နေကြရပါလေပြည့်ပြည့်စုံစုံဆွမ်းလဲလုံလုံလောက်လောက်အဲဒီလိုပြည့်စုံတဲ့အတွေ့အကြုံတပည့်တော်တို့တရားလေးလည်းပဲကြိုးကြိုးစားစားအားထုတ်နိုင်ခဲ့ပါလေ ဒါပင်လေလို့တပည့်တော်တို့နေထိုင်ရာဖြစ်တဲ့တပည့်တော်တို့ရဲ့ခောစကံရွာအဲဒီခောစကံရွာကိုတပုံးတကံနေတခုတည်းမြလူစိုးသူစိုးတွေတိုက်ခိုက်လူရဲ့ဖြစ်စည်းတဲ့အတွက်ကြောင့်ဆွမ်းတကဆွမ်းအမတွေဟာအေးအေးချမ်းချမ်းမနေရတော့ပါအဲဒီဆွမ်းတကဆွမ်းအမတွေဟာမိမိတို့ရဲ့နေထိုင်ရာဖြစ်တဲ့မြို့နေထိုင်ရာဖြစ်တဲ့ရွာအတွင်းရောအပြင်ရောဒီလူဆုံးသခိုးတွေမဝင်ရောက်နိုင်အောင် လုံခြုံအောင်ကာယံရရတယ်လုံခြုံအောင်တခါနဲ့အလှည့်ကျနဲ့စောင့်ရှောက်ကြရတယ်အဲ့ဒီပုံရန်သူတွေကိုမဝင်လာနိုင်အောင်မိမိတို့ရဲ့ရရွာမိမိတို့မိသားစုစောင့်ရှောက်နေကြရတဲ့အတွက်ကြောင့်တပည့်တော်တို့အဲ့ဒီဝါလလင်မှစပြီးတော့အဘတုကမချမ်းမသာဝသိမှတပည့်တော်တို့နေကြရကြဗျာဒါကြောင့်တပည့်တော်တို့တရားဤလည်းပဲ ပေါက်ပေါက်မြောက်မြောက်တပည့်တော်တို့အာမထုတ်နိုင်ခဲ့ပါဗျာလို့မြတ်စွာဘုရားရှောက်ဒီကံမှာဘုရားရှိခိုးတော်မြတ်ကြီးကအလံပိတ်ခွေမစိန်တိဋ္ဌာချက်သားတော်ထွေရလေးပါးကြီးရှောက်ပြီးကြံတွေးမနေကြနဲ့ဘု து ပေါ်မှာသွားပြီးတော့အပြစ်ဒီပုံချမနေကြနဲ့တဲ့ဖာတုဝိဟာရောနာမနိစ္စကံလံဒုံလဘောတဲ့ချမ်းချမ်းသာသာနေရတယ်ဆိုတာ အမြဲခတ်သိမ်းရနိုင်ခဲ့တယ်တဲ့လောကကြီးမင်းဘဝတစ်ခုကိုပြန်ပြန်ပြီးတော့ကြည့်နော်ဘဝတစ်ခုမှပြန်ပြီးတော့စမ်းစစ်ကြည့်လိုက်လို့ရှိရင်အမြဲတမ်းအောင်မြင်ပြီးအမြဲတမ်းချမ်းသာနေတဲ့လူမရှိဘူးယဟန်ဘဝမှာပဲဖြစ်ဖြစ်လူဘဝမှာပဲဖြစ်ဖြစ်ကြည့်ပညာရေးစီးပွားရေးလူမှုရေးစသည် သူ့ရဲ့တန်းဆိုတာရှိတယ်အဲ့ဒီလိုတစ်ချိန်တစ်ခါလေးပဲအောင်မြင်ခဲ့တယ်တစ်ချိန်တစ်ခါလေးပဲချမ်းချမ်းသာသာဖြစ်တယ်ပြီးရင်အဲ့ဒါတွေကအလုံးပြန်ပြီးတော့ရက်စဲသွားတာပဲဒါကြောင့်လောကမှာချမ်းသာတယ်ဆိုတဲ့ပုဂ္ဂိုလ်တွေဟာလည်းပဲဘဝတသက်တာလုံးချမ်းသာတဲ့ပုဂ္ဂိုလ်အင်မတန်ရှားပါတယ်ဒါကြောင့်ဖာတုဝိဟာရောနာမနိစ္စကံလံတုံလဘောတဲ့ချမ်းသာစွာနေရခြင်းမြည်သည်အမြဲခတ်သိရနိုင်ခဲ့တယ် လောကကြီးဘယ်သူမှမရနိုင်ဒုံလဘပဲတဲ့ချမ်းသာတယ်ဆိုတာဒုံလဘပဲလာဘောအလာဘောရတောအရတောလိဏမတဏဒုက္ခဒုက္ခအနိစ္စဆိုတဲ့အတိုင်းဘယ်တော့မှမမြဲဘူးတဲ့ဒုံလဘပဲချမ်းသာတာတွေကလည်းပဲတခဏတခဏပဲနောက်ကြတော့ကွယ်ပြောက်သွားတာပဲဒါကြောင့်ဘေကုဏနာမယထာတိမနုဿာ နဂရံကောပယေသူဧတံဧဝံအတ္တဧဝံအတ္တဘာဝမိဝါကောပယေတုံဝတ္တတိဘေကုဏနာမယဟံတော်တို့မြည်တီကားဒေမနုသာထိုလူတို့သည်နဂရံမိမိတို့နေထိုင်ရာဖြစ်တဲ့မြို့ရွာ ကိုကောပယေသူယတာလုံးချုံအောင်စောင့်ရှောက်ကြတဲ့ကဲ့သို့ဧဝံတတပမထာယုထုတူတလျင် အတ္တဘဝမေဝမိမိကိုယ်ကိုယ်သာလျင်ကိုပယိတုံလုံကြုံအောင်စောင့်ရှောက်ခြင်းကဝတ္တတိသင်၏ဘုရားရှင်ကိုတော်မြတ်ကြီးကရှင်းသားတို့အဲရုပ်ဘဝမှာနေကြတဲ့ပုဂ္ဂိုလ်တွေရုပ်ကမျိုးပြားနိုင်ငံရဲ့အစွန်ပြားအဲလိုနေကြရတဲ့ပုဂ္ဂိုလ်တွေဟာမိမိရဲ့ဘေးရန်အန္တရာယ်တွေမကြရအောင် လုံခြုံရေးအတွက်မိမိတို့ကိုကာကွယ်ကြရတယ်မိမိတို့ရွာတွေမြို့တွေကိုခြံစည်းရိုးတွေလုံခြုံအောင်ကာရန်ကြရတာမိမိရဲ့အိမ်တွင်အိမ်ပြင်နေရာတွင်မိမိတို့ရန်သူတွေမဝင်လာနိုင်အောင်ကာကွယ်ရစောင့်ရှောက်ရသလိုတင်းတို့လည်းပဲမိမိကိုယ်ကိုလုံခြုံအောင်ကိလေသာမဝင်အောင်လုံခြုံအောင်စောင့်ရှောက်ကြဟဲ့ကိလေသာတွေမဝင်အောင်ဘုန်းကြီးတို့ယောဂီများလုံခြုံအောင်စောင့်ရှောက်ရမယ်ဆိုတော့ အဲ့ဒါအာယုံနဲ့ द्वार ဆုံတိုင်းဆုံတိုင်းလေးကိုဘုန်းကြီးတို့ယောဂီများကတတိဥသိတဲ့စိတ်ကလေးနဲ့အမြဲတမ်းနှလုံးသွင်းနေဖို့လိုအပ်တယ်။နှလုံးသွင်းရှုပွားနေဖို့လိုအပ်တယ်။အခုရှင်မင်းဝန်သာသနာရိပ်တာမှလာပြီးတော့ကျေးဇူးတော်ရှင်ပါစေဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းမဟာသတိပဋ္ဌာန်ဝိပဿနာတရားတို့ရေအခုရှုဖို့ပွားဖို့အားထုတ်ဖို့ရောက်လာတယ် အဲ့ဒါပွားများအားထုတ်ဖို့ရောက်လာတာဟာကိလေသာတွေကိုလက်ခံဖို့လားပယ်တတ်ဖို့လားအေးကိလေသာတွေကိုပယ်တတ်ဖို့ကိုရောက်လာတာဒီမှာဒီတိုင်းနဲ့ထိုင်ပြီးတော့ရိတ်တာနဲ့နေပြီးတော့ထိုင်နေုံနဲ့ရောကိလေသာတွေကပယ်နိုင်မှာမလားဟဲ့ရောထိုင်နေုံနဲ့ယောဂီပုဂ္ဂိုလ်မပယ်နိုင်ဘူးထိုင်နိုင်ုံနဲ့လည်းပယ်နိုင်မှာမလားတချို့ကနိုင်ပေါင်းများစွာထိုင်နိုင်တာလေးကိုဂုံယူနေကြတယ် ထိုင်ပြီးတော့ကိလေသာတွေဥရဟိုဝင်နေတာကိုတော့မပြောကြဘူးထိုင်ရင်းနဲ့ကိလေသာတွေဝင်နေတာတချို့ကလောဘစိတ်တွေဝင်နေတယ်တချို့ကဒေါသစိတ်တွေမဖြစ်ပေဘူးလားဖြစ်နေကြတာထိုင်ရင်းနဲ့ဖြစ်အဲ့တော့ဒီကိလေသာတရားတွေမဝင်လာနိုင်အောင်ယောဂီပုဂ္ဂိုလ်များကတတိဥစည်းတဲ့စိတ်ကလေးနဲ့ရှုရမှာတတိဥစည်းတဲ့စိတ်ကလေးနဲ့ရှုရမှာဘုန်းကြီးတို့ယောဂီများမျက်စိနဲ့အစင်းလေးဆုံကန်ကလေးမှာ မြင်သိမှုလေးဖြစ်လာရင်အဲ့ဒီမြင်ရကနေပြီးတော့ဟောလောဘကိလေသာဒေါသကိလေသာမဝင်အောင်ရှုမှတ်ဖို့မလိုအပ်ဘူးလားတကယ်လို့မရှုမှတ်နိုင်တဲ့ယောဂီပုဂ္ဂိုလ်မှာမြင်ရတာနဲ့စပ်ပြီးတော့ဟိုအစင်းအာယုကောင်းကောင်းလေးသာမြင်ရရင်သဘောကျမှုဆိုတဲ့လောဘကိလေသာမဝင်ဘူးလားတကယ်လို့ကိုယ်အလိုမရှိအပ်တဲ့အာယုံစိုးကိုမြင်ရရင်ရောစိတ်ဆိုးစိတ်ပြတ်မှုဆိုတဲ့ဒေါသကိလေသာတွေမဝင်ဘူးလား အဲ့ဒါဘယ်ပေါက်ကဝင်နေတာလဲမျက်စိပေါက်ကကိလေသာတွေဝင်နေတာအခုဘုန်းကြီးယောဂီများကကိလေသာတွေမဝင်စေခြင်းလို့ရှိရင်တတိဥသိတဲ့စိတ်ကလေးနဲ့မရှုရဘူးလားမြင်ခိုက်မှာယောဂီပုဂ္ဂိုလ်ကမြင်တာလေးရှုလိုက်ရအဲ့လိုမြင်ခိုက်ကလေးမှမြင်တာလေးရှုလိုက်တဲ့အခါကလည်းကြတော့ဟိုကမြင်ရတယ်အဆင်းကလည်းရောအဆင်းကပါလေ ဟေးအစင်းကလည်းရုပ်တရားအဓိကမျက်စိအကြည့်ဓာတ်ကလည်းရုပ်တရားသူတို့နှစ်ခုဆုံလိုက်တဲ့အခက်ကလေးမှာ မြင်သိမှုဆိုတဲ့စကုဝိညာဉ်မလာဘူးလားအဲ့ဒီမြင်သိမှုလေးကနန္တရားခဲ့ဒီတော့မြင်ကြိုက်ကလေးမှာပါနေပါလေရှုံးတဲ့နာမည်အဲ့ဒီမှာငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ရှိသေးလားမရှိဘူးမြင်ရတဲ့အစင်းကလည်းယုံနာမည်မြင်ရတဲ့အစင်းလေးနဲ့ ဒီမှာမြင်သိတာလေးဒီဟာလေးနှစ်ခုဟာကြည့်လိုက်မယ်ဆိုရင်ယုံနဲ့နံပဲတွေ့ရတယ်။ဘာနဲ့ဘာသာတွေ့ရတယ်။ကိုကအစင်းကလည်းပဲခွန်ကြီးတို့ယောဂီများငါမဟုတ်ဒီကမြင်သိတာရောငါဟုတ်ရဲ့လားမဟုတ်ယောက်ျားမိန်းမရောဟုတ်ကလားပုဂ္ဂိုလ်တ attva ရောဟုတ်ရဲ့လားဘသူနဲ့ဘသူလဲယုံနဲ့နာမည်ဒါပဲရှိတာအဲ့ဒီယုံနဲ့နာလို့သာအမှန်ဉာဏ်ထဲမှာထင်လိုက်ရင်ဟိုဘက်မှာနှစ်သက်ตาရမှုဆိုတဲ့လောဘကိလေသာဝင်အောင်မလား စိတ်ဆိုးစိတ်ပြည့်မှုဆိုတဲ့ဒေါသကိလေသာဝင်အောင်မလားမဝင်တော့ဘူးအဲ့ဒီမှာမြင်ရတဲ့အစဉ်အာယုံလေးမှာမြင်ကံမြင်လေခါလေးဖြစ်သွားမြင်ကြိုက်ကလေးမှာအထူးအဖြင့်ယောဂီပုဂ္ဂိုလ်ဟာအဲ့ဒီမြင်ရတဲ့အစဉ်လေးကိုလေတိကျစိုက်ကြည့်ရှုကြည့်ဟိုကအစဉ်အာယုံလေးကလည်းပေါ်လာပြီးရင်ဘာဖြစ်သွားတာဒီကမြင်သိနေတဲ့သိစိတ်လေးကလည်းသိပြီးတာနဲ့ဘာဖြစ်သွားတာပေါ်လာပြီးရင်ပျောက်သွားတာဆိုတော့မြဲတာတွေ့သလားမမြဲတာတွေ့သလား အဲ့ဒီမမြဲတဲ့သဘောလေးကိုသာညံသက်ဝင်သွားရင်ဟုတ်ကဲ့မနှစ်သက်တာယာမှုဆိုတာရှိဦးမလားသဘောကျမှုဆိုတာရှိပါဦးမလားစိတ်ဆိုးစိတ်ပြတ်မှုဆိုတာရောရှိပါဦးမလားကဲဒီတော့မြင်ကြိုက်ကလေးမှာတတိဥသိတဲ့စိတ်ကလေးနဲ့ရှုမှတ်လိုက်တာနဲ့တပြိုင်နက်တည်းကိလေသာတွေငြိမ့်သလားမငြိမ့်ဘူးလားတခါနဲ့ငြိမ့်သွားတာအဲ့လိုအမှန်သိဖို့အမှန်သိအောင်ရှုရတာ ယောဂီပုဂ္ဂိုလ်များကိုမြင်မြင်တယ်မြင်တယ်လို့ရှုခိုင်းနေတာဟာအဲ့ဒီလိုအမှန်တဘာဝလေးကိုသိဖို့ပဲအမှန်တဘာဝသာသိမယ်ဆိုရင်ကိလေသာကိမ့်မှလားငြိမ့်မှလားကိလေသာငြိမ့်မှဘုရားတို့ဒီမှာမြင်ခိုက်ကလေးမှာဟိုကပေါ်ပြီးပြောက်ဖြစ်ပြီးပြက်တဲ့ဒီမှာမမြဲတဲ့အဲ့ဒီအဖြစ်ပြက်ဉာဏ်လေးသာယောဂီတို့ရပါစေဝိပဿနာဉာဏ်နဲ့ပြောရင်ဥဒယဘယဉာဏ် အဲ့ဒီအဖြစ်ပြက်ဉာဏ်လေးသာရပြီဆိုရင်ဝေဒနာကဟိုဘက်တဏှာကိုကုနိုင်သေးရလားမကုနိုင်ဘူးတရားစဉ်းစားကြည့်မြင်ရတဲ့အချိန်လေးမှာပဲဘုန်းကြီးတို့ယောဂီများဝေဒနာတွေဆိုတာခံစားမှုပါသလားမပါဘူးလားမြင်လို့ကောင်းတာကြည့်လို့ကောင်းတာမကောင်းတာခံစားမှုမပါဘူးလားပါတယ်တခါတရံကြည့်ကောင်းတာမကောင်းတာရှိတယ်တခါတရံမြင်ကောင်းတာမကောင်းတာရှိတယ်ခံစားမှုအဲ့ဒီခံစားမှုဆိုတဲ့ဝေ ခံစားမှုဝေဒနာလေးမှတစဉ်ဟိုဘက်မှာသဘောကျမှုနှစ်သက်မှုဆိုတာဖြစ်လာတာစိတ်ဆိုးစိတ်ပြတ်မှုဆိုတာဖြစ်လာတာဝေဒနာကနေဟိုဘက်မှာဘာကူးသွားတာလဲဖြင့်အခုကြတော့ယောဂီပုဂ္ဂိုလ်ကဒီခံစားမှုလေးကနေပြီးတော့ဟိုဘက်ကိုမကူအောင်မြင်လိုက်တဲ့အစဉ်အာရုံလေးကလည်းပေါ်ပြီးရင်ဘာဖြစ်သွားတာမြင်သိနေတဲ့သိစိတ်လေးကလည်းသိပြီးရင်မြဲတာလားမမြဲတာကဲအဲ့ဒီမမြဲတဲ့အပေါ်မှာနှစ်သက်တာတာယာတာသဘောကျတာရှိအောင်မလား စိတ်ဆိုးစိတ်ပြတ်မှုဆိုတာရှိဦးမလားကဲဟိုဘက်တဏှာပဲကုနိုင်သေးရလားလုံးဝကိုမကူဘူးတခါလေအဲ့ဒီမှာမြင်ကြိုက်မှာပဲတခါလေပြတ်သွားပြီအဲ့ဒီလိုပဲနားကြားကြိုက်ကလေးမှလည်းဒီတိုင်းပဲဘုန်းကြီးတို့ယောဂီများမှာကြားရတဲ့နားပေါက်ကလည်းပဲကိလေသာဝင်နိုင်သလားမဝင်နိုင်ဘူးလားဝင်နိုင်တယ်အဲ့ဒီလိုမဝင်အောင်အခုတိလောကမှာအိမ်မဲဖြစ်စေရွာပဲဖြစ်စေကိုချံဝင်းနေပဲဖြစ်စေ အဆောက်ဆိုတဲ့ဒလဝံနေရှိနေရင်လူစိုးတကုတ်ဝင်လို့ရပါမလားအင်းအဲ့ဒီလိုပဲမိမိရဲ့တန်တန်မှာလည်းပဲတတိဆိုတဲ့အဆောင်လေးရှိရင်ကိလေသာတရားတွေဝင်နိုင်သေးရလားလုံးဝကိုဝင်ခွင့်မရတော့အခုတတိလေးအဆောင်လေးရှိဖို့ပဲအခုကိလေသာတွေဝင်နေတယ်ဆိုတာတတိလွတ်နေလို့ဘာလွတ်နေလို့လဲတတိလွတ်နေလို့အဲ့ဒီမှာမြင်ကြိုင်ကလေးမှာယောဂီပုဂ္ဂိုလ်ကဒီမှာတတိလေးကပ်ပြီးတော့မြင်နေမြင်နေရှုမှတ်လိုက် ဟိုကအသင်းအာယုံလေးရဲ့ဒီကဒီကမျက်စိအကြည့်လေးရဲ့သူတို့နှစ်ခုစုံလိုက်တဲ့ကမြင်သိမှုလေးဖြစ်အဲ့ဒီမှာရုံနဲ့နာနှစ်ခုတစုံတစုံဖြစ်လာတယ်အဲ့ဒီဟာလေးကိုရှုနေတဲ့သိနေတဲ့စိတ်တွေကလည်းဟိုကအာယုံလေးကလည်းပေါ်ပြီးပြောက်ဒီကသိစိတ်လေးကလည်းသိပြီးပြောက်ဆိုတော့မမြင်တာလေးကိုကောင်းကောင်းဉာဏ်သက်ဝင်သွားတာနဲ့ပဲအဲ့ဒီမြင်ရတာလေးကလည်းမြင်ပြီးဖြစ်ဘာမှကိုဟိုဘက်မှာတဏှာဆိုတာကိုမဝင်တော့တခါလေကိလေသာတွေလုံးဝဒီနေရာတွေကိုဖြတ်တောက်သွားတယ် ကြားရမှာလည်းဒီတိုင်းပဲအတန်အာယုံကောင်းကောင်းလေးကြားနေရရင်သဘောမကျဘူးလားကျတယ်ကိုလိုမရှိတဲ့အတန်တွေခုတရားရှုမှတ်နေတယ်မှတ်လို့ကောင်းတယ်ကောင်းနေတဲ့အချိန်လေးမှာဟိုဘက်ကခွေးတွေဆူညမ်းနေတယ်ခွေးတွေဟောင်းနေတယ်ဦးနေတယ်ခွေးချင်းကိုက်နေတယ်ဒီတန်သဘောကျသလားမကျဘူးလားသဘောမကျဘူးအဲ့ဒီမှာအဲ့လိုဆိုရင်ကိုအိတ်ရှင်ဖြစ်တဲ့ခွေးရှင်ပေါ်မှာသွားပြီးစိတ်ထဲကဒေါသတွေဖြစ်နေတယ်ခွေးတွေဒီလောက်ဆူညမ်းနေတာလေးတောင်မောင်းပေါ်မရဘူး စိတ်ထဲမှာဖြစ်တယ်။ဒါမှမဟုတ်ဟိုမဲအလုသမားတွေစီကစက်တွေနဲ့တခါလဲတူဒရန်တိုင်းနဲ့ဖြစ်နေတယ်။အဲ့ဒီကံမျိုးမှဆိုရင်ဒီမှာစိတ်ထဲမှာဒီအတန်နေကိုအလိုရှိသလားအလိုမရှိဘူးလား။အလိုမရှိဘူး။အဲ့ဒီအတန်နေကြောင့်သဘောမကျမှုတွေဖြစ်နေတာဒေါသကိလေသာတွေ။ဟေးကောင်းတဲ့အတန်လေးတွေကိုကြားခြင်းတဲ့အတန်ပေါ့။တရားသာဆိုရင်လည်းကိုကြားခြင်းတဲ့အတန်လေး။တခြင်းသာဆိုရင်လည်းကိုနားထောင်ခြင်းတဲ့တခြင်းတန်လေး။အဲအဲ့လိုကောင်းတဲ့အတန်လေးကြားနေရတဲ့အခါကျတော့သဘောကျတယ် အဲ့ဒါလောဘကိလေသာတွေဝင်နေတာနာပေါက်ကဘယ်ပေါက်ကလဲအေးအခုယောဂီပုဂ္ဂိုလ်ကတည်တည်ချာချာကြားခိုက်ကလေးမှာနားနဲ့အတန်လေးဆုံလို့ကြားခိုက်ကလေးမှာဟိုကအတန်လေးကလည်းယုတ်နားကြီးလေးကလည်းယုတ်သူတို့နှစ်ခုဆုံခိုက်မှာကြားသိမှုလေးမဖြစ်ဘူးလားအေးအဲ့ဒီကြားသိမှုလေးကနာအဲ့ဒီမှာကြားခိုက်ကလေးမှာယုတ်နဲ့နာပဲရှိတယ်ကြားတာလည်းငါမဟုတ်ဘူးဟိုကအတန်ကလည်းငါမဟုတ်ဘူးဘယ်သူမှမဟုတ်ဘူးဘာနဲ့ပါပါလိမ့်မလဲ ယုံနဲ့နာပဲဒါပဲရှိတာအဲ့ဒီယုံနာဖြစ်တယ်ဒီအတန်လေးတွေကရောပေါ်ပြီးရင်ဘာဖြစ်သွားတာရှားသိစိတ်လေးကလည်းသိပြီးရင်ဘာဖြစ်သွားတာကဲအဲ့ဒီအတန်အာယုံလေးသာဆက်လို့တကယ်တမ်းလားဒီအတန်လေးတွေရဲ့ပေါ်လိုက်ပြောင်းလိုက်ပြက်လိုက်ပြက်လိုက်နေဒီရှားသိစိတ်လေးရဲ့သိလိုက်ပြောင်းလိုက်နေမမြဲတဲ့သဘောကိုသာဒီအဖြစ်ပြက်ဉာဏ်သာမိမိရဲ့တဏ္ဍာမှာထင်ရှားလာပြီဆိုရင်ဒီအတန်လေးနဲ့ဆက်လို့ရောကိလေသာဝင်နိုင်သေးရလား လောဘလည်းမဝင်နိုင်ဘူးဒေါသလည်းမဝင်နိုင်ဘူးဘာကြောင့်လဲအမှန်တိုင်းမြဲတာတွေ့လို့လားမမြဲတာတွေ့လို့လားအဲ့ဒီလိုအမှန်တိုင်းသိမြင်သွားပြီဆိုရင်ကိလေသာတွေကင်းနိုင်သလားမကင်းနိုင်ဘူးလားဒီတိုင်းပဲနှာခေါင်းနဲ့ဟိုကအနံ့လေးဒီနှာခေါင်းအကြည့်တက်လေးနဲ့ဟိုကအနံ့အာရုံလေးသူတို့နှစ်ခုစုံတဲ့ကနံသိမှုမွေးသိမှုမဖြစ်ဘူးလားမွေးတော့လည်းပဲမွေးတာလေးနဲ့ကိုယ်နှစ်သက်တဲ့အနံ့လေးဆိုရင်သဘောမကျဘူးလား ကြတာပဲဒီမှာတခြားမှုကြိုင်တဲ့အနတ်ပဲဖြစ်စေစားစရာအနတ်ပဲဖြစ်စေကိုနှစ်သက်တာလေးတာဒီအနတ်လေးတာနတ်ရှူလဲရလို့ရှိရင်သိတဲ့ဘောကြတာသဘောကျနှစ်သက်နေပြီဆိုရင်ဒါလောဘကိလေသာပဲနှာခေါင်းပေါက်ကဝင်နေတာဘယ်ပေါက်ကလဲအေးနှာခေါင်းပေါက်ကဒီမှာအနံ့လေးနဲ့စပ်ပြီးတော့ဟောလောဘကိလေသာတွေဝင်တာတကယ်လို့ကိုယ်အလိုမရှိတဲ့အနံ့မျိုးတွေနမ်းလာဆိုရင်သဘောကျသလားမကျဘူးလား အဲ့ဒီခါကျတော့သဘောမကျမှုဆိုတဲ့ဒေါသကိလေသာရောမဝင်ဘူးလားဟောဒီနှာခေါင်းပေါက်ကနေဒီကိလေသာဝင်နေတာကြည့်တတိမထားရင်သိနိုင်ပါမလားလုံးဝကိုမသိနိုင်အခုတတိထားပြီးတော့ဘုန်းကြီးတို့ယောဂီများအခုနာရင်နာနာလေးကိုရှုကြည့်မွေးရင်မွေးတာလေးကိုပဲရှုကြည့်ရှုရဲ့အခါမှာယောဂီပုဂ္ဂိုလ်ဟာရှုပါများတဲ့ကမွေးတယ်မွေးတယ်ဖြည်းဖြည်းချင်းလေးစရှု အဲဒီမှာဟိုကမွေးတယ်အနံလေးနဲ့ဒီကနှာဝါလေးတိုက်ဆုံပြီးတော့တိသွားအနံလေးကိုတိလိုက်အဲဒီမှာဟိုကအနံလေးကလည်းပေါ်ပြီးပြောင်းဒီကရှုတိစိတ်လေးကလည်းတိပြီးပြောင်းနန္ဒာလေးဟာပဲဖြစ်စေမွေးတာလေးပဲဖြစ်စေတခါတည်းနန္ဒေနန္ဒေရှုအဲ့ဒီမှာနန္ဒာလေးအနံ့ကလည်းပေါ်ပြီးပြောင်းဒီကနန္တိစိတ်လေးကလည်းတိပြီးပြောင်းနေအဲ့ဒီမမြဲတဲ့သဘောကိုသာကိုယ်တိုင်ဉာဏ်သက်ဝင်သွားပြီအဖြစ်ပြက်ဉာဏ်ကိုကောင်းကောင်းရနေပြီဆိုရင် အဲ့ဒီနန္ဒမွေးတာနဲ့စပ်ပြီးတော့ကိလေသာဝင်နိုင်သေးရလားဗျာသဘောကျနှိမ့်သက်မှုဆိုတဲ့လောဘကိလေသာလည်းမလာတော့အလိုမရှိမှုဆိုတဲ့ဟောဒေါသကိလေသာလည်းမဝင်တော့ဒါနှခေါင်းပေါက်ကနေပြီးတော့ကိလေသာတွေရှုမှတ်နိုင်တဲ့အတွက်ကြောင့်ကိန်းတာလားငြိမ်းတာလားငြိမ်းပါလားဒါရှုမှတ်နိုင်ဖို့ပဲလိုတယ်တကယ်တမ်းလည်းယောဂီပုဂ္ဂိုလ်များရှုကြည့်ပါ တကယ်ရှုကြည့်ရင်တကယ်ကိုပဲအဲ့ဒီမှုရလေးကလည်းမှုပြီးပြောင်းနန္ဒလေးကလည်းနံပြီးပြောင်းဒီကသိနေတဲ့သိစိတ်လေးကလည်းသိပြီးပြောင်းအဲ့ဒီမှာပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောလေးကိုသိနေပြီဆိုတဲ့ပုဂ္ဂိုလ်ဟာဒီနန္ဒနဲ့မှုရနဲ့စပ်ပြီးတော့ဒေါသလည်းမဖြစ်ဘူးလောဘလောဘလည်းမဖြစ်ဘူးအဲ့ဒီမှာပေါ်ပြောက်ဖြစ်ပြနေတဲ့သဘောလေးပဲအဲ့ဒီသဘောသက်သက်မြလေးပဲသိနေတာပဲအဲ့လိုအမှန်တိုင်းကသိနေပြီဆိုရင်လောဘဒေါသကိလေသာတွေဝင်ခွင့်ရပါမလားဗျာနေရတော့ အရသာသာသိတဲ့အခါဘုန်းကြီးတို့ယောဂီများရှုကြည့်ပါရှုနေကြမဟုတ်ရင်တော့ရှုရတာခက်ခဲပါလေရှုတဲ့အတွက်ကြောင့်မို့လည်းပဲဖုံးပေးနေရတာနှေးတဲ့အတွက်ကြောင့်တခါတရံကိုတယောက်တည်းကြံရက်မှာဆိုလို့ဖြတ်ပြီးပြန်သွားရင် မောင်ဝမောင်ဝတဲ့အခါကလည်းကြတော့ညနေပိုင်းမှာစားတယ်ဆိုတာဖြစ်တတ်ပါဒါပေမဲ့ယောဂီရှုမှတ်မှုလေးနဲ့ဖုံးပေးနေတဲ့ပုဂ္ဂိုလ်ဟာအချိန်တွေဘလောက်ပဲကုန်သွားကုန်သွားဆရဏာကြီးအတွင်းမှာမိမိဖုံးပေးလို့ရပါတယ် တခြားယောဂီတွေဘယ်လိုပဲပြန်သွားပြန်သွားကိုယ့်ဟာကိုယ်ဘယ်သူမှအာယုံမဆိုင်ဘဲနဲ့ကိုယ်ရှုမှတ်ရမယ်ရှုမှတ်စိတ်လေးကိုပဲအာယုံဆိုင်ပြီးဖုံးပေးပါအဲဒီလိုရှုမှတ်ပြီးတော့ဖုံးပေးနေရင်ကိုပဲဝါတိုင်းဝါတိုင်းတစ်ချက်ဝါလိုက်တစ်ချက်ပြက်လိုက်တစ်ချက်ဝါလိုက်တစ်ချက်ပြက်လိုက်နဲ့မြဲတာတွေ့မလားမမြဲတာတွေ့မလားဇွန်လေးနဲ့ခတ်တုံးကအဲ့ဒီမှာခတ်တုံးကရုပ်တံလေးဟာအခုတခါလေယူလာတဲ့ခါကျတော့ရှိသေးရဲ့လားအဲယူလာတဲ့ရုပ်တံလေးဟာပါဇက်တဲ့ထည့်လိုက်တဲ့အချိန်ရှိသေးရဲ့လား ကဲပါဇက်တဲ့ဖြဲ့နေတဲ့ယုံနာတွေဟာလက်ကလေးပြန်ချတဲ့ကရှိသေးရဲ့လားကဲပြန်ချတဲ့ယုံနာတွေဟာဝမ်းနေတဲ့ကရှိသေးရဲ့လားဝမ်းနေတဲ့ယုံနာတွေဟာမြူချတဲ့ကရှိသေးရဲ့လားအေးဒီမှာအကုန်လုံးသိချသတိထားကြည့်အားလုံးဟာပေါ်ပြီးရင်ပြောက်ပေါ်ပြီးရင်ပြောက်ဖြစ်ပြီးရင်ပြင့်နေဒီသဘောကြီးတယ်ပဲဝမ်းနေတာဆိုရင်လည်းတစ်ချက်ဝမ်းလိုက်ပြက်သွားလိုက်တစ်ချက်ပြက်လိုက်တစ်ချက်ဝမ်းလိုက်ပြက်သွားလိုက်ဓမင်းလုံးတွေက ရှားပေါ်မှာတက်လာလိုက်ရှားအောက်ဆင်းသွားလိုက်ရှားပေါ်မှာတက်လာလိုက်ရှားအောက်ဆင်းသွားလိုက်နဲ့တခါလေလုံးတွဲပြီးတော့မိမိရဲ့ပါဇက်ထဲမှာအဲ့ဒီအခါကဏ္ဍကြတော့သူ့ဟာသူခြူတာရဲ့ခြင်တာရဲ့ငံတာရဲ့စက်တာရဲ့ဟိုစိတ်နာရဲ့ဆိုလို့အရသာခံစားမှုများရှိသေးရလားယောဂီရဲ့ဉာဏ်ထဲမှာဝါနေတာလေးပဲသိနေတယ်။ဘာပြီးတော့ဝါနေတာလေးပဲသိနေတယ်တစ်ချက်ဝါလိုက်နောက်တစ်ခါတစ်ခါနဲ့ဓမင်းလုံးလေးကအပေါ်ကိုပြန်တက်လာလိုက် နောက်တစ်ချက်ဝါလိုက်ပြန်ကျသွားလိုက်တက်လာလိုက်ဒီသဘောပဲသိနေတဲ့ချိုးရချင်းနာငါနာစက်တာတွေမရှိတော့ဘူးဒီပေါ်မှာအာယုံမရောက်တော့ဒီစားနေတဲ့အာဟာရနဲ့စပ်ပြီးတော့နှစ်တဲ့သဘောကြတာရှိသေးရလားမကောင်းလို့ရောစိတ်ဆိုးစိတ်ပြတ်တာရှိသေးရလားကဲဒီတော့စားနေရင်ဝမ်းနေရင်ရှုမှတ်နေတဲ့ပုဂ္ဂိုလ်မှာကိလေသာတွေကိန်းသလားငြိမ်းသလားငြိမ်းနေတယ်ဘုန်းကြီးတို့တင်ဟိုကျွန်းမှာဆွမ်းစားကြောင်းနေဆွမ်းစားကြောင်းနေ အဲဒီမှာဆွမ်းစားကြောင်းတိုင်းဆွမ်းစားကြောင်းတိုင်းမှာဒီနေရာလေးတော့တရားမတွေ့သေးဘူးလို့လက်နဲ့ထောက်ပြစရာနေရာတောင်မရှိဘူးတဲ့ဘုန်းကြီးတိရိလင်္ကာနိုင်ငံကိုရောက်ဖူးပါအဲဒီမှာတောရက်ဒေဒေသတွေမှာလည်းပဲတောချောင်းတွေရှိပါတယ်အခုလည်းရှိတော့မှာဘုန်းကြီးတို့မြန်မာနိုင်ငံကဒီမှာအမရပူရဂိုင်းဆိုတာလည်းရှိပါတယ်နောက်ပြီးတော့ရွှေကျင်ဂိုင်းဆိုတာလည်းရှိပါတယ်ဒီမြန်မာနိုင်ငံကနေပြီးတော့ဒီမှာ လာပြီးတော့ယဟန်နေပြူပြီးတော့ဒီကနိနာနေတရားဒီကဝိနည်းစည်းကမ်းတိုင်နေကြတဲ့ပုံကိုယ်တွေဟိုမှာလည်းရှိပါတောရဂိုင်းဆိုတာလည်းရှိပါတယ်တောထဲမှာပဲတရင်သုံးရတယ်အဲ့လိုတောရဂိုင်းမှာတရင်သုံးတဲ့ပုံကိုယ်တွေကတောထဲမှာပဲဒီလိုပဲသင်္ကန်းကြောင်းလေးရင်းနဲ့ကြောင်းလေးရင်းနဲ့နေတရားအားထုတ်စွမ်းကံရပါဝေးတဲ့ကာကလကြတော့ဟောရွှအပြင်မှာစွမ်းစားကြောင်းလေးတွေလှုပ်ထားတာအဲ့ဒီမှာပဲကြောင်းထီအောင်ပြန်လာမယ်ဆိုရင်အချိန်လေးကဆွမ်းစားချိန်မမှီဘူး ရောက်တဲ့နေရာလေးမှာပဲဆွမ်းစားကြောင်းမှာပဲအခါတည်းထိုင်ပြီးတော့ဆွမ်းစားတာတပိန့်နဲ့ပတ်လပိုင်ဆွမ်းဆိုတော့ဘုန်းကြီးတို့ယောဂီများအဲဒီမှာဟိုကအကုန်လုံးတပိန့်ထဲမှာလောင်းညွန်လိုက်တာဖြစ်တဲ့အတွက်ကြောင့်မို့ဟောနှစ်ခွက်သုံးခွက်နိုင်စရာရှိသေးရလားမရှိတော့အဲ့ဒီတပိတ်ဆိုတဲ့ပတ်တာခွက်တဲ့တခွက်ထဲမှာပဲတခါလေလုံးပြီးတော့စားရတာဒါပတ်လပိုင်တူတယ်မယ် အဲဒီမှာစွမ်းလုတ်တိုင်းစွမ်းလုတ်တိုင်းကိုတတိလေးကံပြီးတော့ယူမှတ်မှုလေးနဲ့ဖုံးပေးတာဆိုတော့အဲဒီမှာစွမ်းတလုတ်လေးပြီးသွားလိုက်နောက်တလုတ်အတ္တစားလေးနောက်တလုတ်ဒီမှာစွမ်းလုတ်တဲ့စွမ်းလုတ်တဲ့မှာလည်းပဲတခါလဲဝါတိုင်းဝါတိုင်းညိုတိုင်းညိုတိုင်းတတိကပ်ပြီးတော့ပါနေတဲ့အတွက်ကြောင့်အဲဒီစွမ်းအာရနဲ့စပြီးတော့ယတ္တတဏှာတွေမကင်းနိုင်ပြီဘူးလားနော်ကင်းသွားတယ်ဆက်လက်ပြီးတော့ရှုပွားအားထုတ်သွားတဲ့ပုဂ္ဂိုလ်ကြတော့ဟောယုံနာဖြစ်ပြမှာစပြီးဝိပဿနာဉာဏ်နေ ပြည့်စုံတဲ့အခါကာလကြတော့ဟောအပယ်လေးပါးလွတ်နိုင်တဲ့သောတာပတ္တိမညာပညာဆက်ရောက်တဲ့သောတာပန်ညာအဆင့်ကိုရတချို့ကြတော့တဂရကံတချို့ကြအနာကံတချို့ပုဂ္ဂိုလ်ကြီးကြတော့ပါရမီပြည့်စုံမယ်ဆိုရင်ဆွမ်းဖုံးပေးတာရှုမှတ်ပြီးတော့ဖုံးပေးရင်းနဲ့ပဲယဟန္တာထိအောင်မဖြစ်ပေဘူးလားယဟန္တာထိအောင်ဖြစ်တာဆင်ကျင်ပြီးတော့ဖုံးပေးယဟန္တာထိအောင်ဖြစ်သွားတာဒါကြောင့်မို့ ဒီမှာဆွမ်းပုံးပေးတဲ့အခါမှာလည်းပဲအထူးရှုမှတ်မှုလေးနဲ့ဖုံးပေးမယ်ဆိုပါရင်တတိဥစည်းတဲ့စိတ်ကလေးနဲ့သာရှုမှတ်ပြီးတော့ဖုံးပေးမယ်ဆိုပါရင်အဲ့ဒီယောဂီမှာကိလေသာကိန်းနိုင်မလားငြိမ်းနိုင်မလားအေးအဲ့ဒီလိုအမှန်တိုင်းသာသိသွားပြီဆိုရင်ကိလေသာတွေကတခါနဲ့ငြိမ်းသွားတာပဲနောက်တကအတွေ့အထိဘုန်းကြီးတို့ယောဂီများအတွေ့အထိကလည်းပဲဒီတိုင်းပဲကြမ်းတမ်းတဲ့အတွေ့အထိရှိတယ်၊နှုညံ့တဲ့အတွေ့အထိရောမရှိဘူးလား နုညံ့တဲ့အတွေ့အထိလေးတွေ့ထိနေရရင်သဘောကျသလားသဘောမကျဘူးလားကြမ်းတမ်းတဲ့အတွေ့အထိမျိုးတွေ့ထိရရင်ရောသဘောကျပါမလားဒီအဲ့ဒီအတွေ့အထိနဲ့စပ်ပြီးတော့လည်းပဲလောဘကိလေသာရောမဝင်နိုင်ဘူးလားဒေါသကိလေသာရောမဝင်နိုင်ဘူးလားဝင်နိုင်တယ်လေအခုယောဂီတို့တရားရှုမှတ်နေတဲ့ဓမ္မဗိမာန်တော်ကြီးဒီမှာတန်ရှင်းဆောင်ရွက်ပေးတဲ့ပုဂ္ဂိုလ်တွေကဝေယဝဆကုသိုလ်တွေပြုကြတယ် ဝေယဝဆကုသိုလ်တွေပြုကြအဲလိုဝေယဝဆကုသိုလ်ပြုကြတဲ့အခါကလာကြတော့တန်တန်ရှင်းရှင်းတတ်တတ်ရရအဲလိုတန်တန်ရှင်းရှင်းတတ်တတ်ရကလေးပုံမှာနေထိုင်ထိတွေ့ရတဲ့အခါကြတော့သဘောမကျဘူးလားသဘောကျတယ်တကယ်လို့သာသုံးလေးရက်လောက်တပြည့်စီမလဲပဲနဲ့ကြမ်းမတိုက်ပဲနဲ့ထားကြည့်ပါလားဖုံနေတခါနဲ့ဖုံနေအမုံနေနဲ့တခါနဲ့ပွားပြီးတော့အဲ့ဒီလူပုံမှာမတန်မရှင်းတဲ့အဲ့ဒီပုံမှာသာထိတွေ့ထိုင်ရမယ်ဆိုရင်သဘောကျပါမလား ကြဘူးအဲ့ဒီမှာဒါကြောင့်အတွေ့အထိကလည်းပဲလောဘကိလေသာဒေါသကိလေသာတွေဝင်နိုင်သလားမဝင်နိုင်ဘူးလားဒီအဲ့ဒီအတွေ့အထိနဲ့ဆက်ပြီးတော့လေယောဂီပုဂ္ဂိုလ်ကဒီအတွေ့အထိဖုဒ္ဓဘာအာယုံလေးကိုပဲကောင်းတဲ့အတွေ့အထိတွေ့ထိလေးရှုမကောင်းတဲ့အတွေ့အထိတွေ့ထိလေးရှုရှုလိုက်တဲ့ရှုလိုက်တိုင်းဟာအလုံးမြဲတာတွေ့မလားမမြဲတာတွေ့မလားမမြဲတဲ့သဘောကိုသာညံတက်ဝင်သွားမယ်အဲ့ဒီအဖြစ်ပြက်ညံနေဥရိယဗျာညံတာကောင်းကောင်းဖြစ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ ကိလေသာတွေကိမ့်မလားငြိမ့်မလားနော်အေးကိလေသာတွေငြိမ့်သွားမယ်နောက်တစ်ခါဘုန်းကြီးတို့ယောဂီများစိတ်ကူးစဉ်းစားကြံစည်တဲ့အခါလေးတွေမှာရောကောင်းတဲ့စိတ်ကူးလေးစဉ်းစားမိရင်သဘောမကျဘူးလားမကောင်းတဲ့စိတ်ကူးမကောင်းတဲ့အတွေးတွေဝင်လာရင်သဘောကျသလားအဲ့တော့စိတ်ကူးစဉ်းစားကြံစည်တာနဲ့ဆက်ပြီးတော့လည်းပဲခိလေသာတွေမဝင်မေဘူးလားဟေးအဲ့ဒီလိုယောဂီပုဂ္ဂိုလ်ကဒီပေါ်လာသမျှစိတ်ကူးတွေစဉ်းစားမှုတွေကြံစည်မှုတွေရှုမှတ်လိုက်မယ်ဆိုရင် မြဲတာတွေ့မလားမမြဲတာတွေ့မလားဟိမမြဲတဲ့သဘောတွေကြီးတဲ့ယောဂီပုဂ္ဂိုလ်ဉာဏ်သက်ဝင်သွားပြီဆိုရင်ကိလေသာကိမ့်မလားငြိမ့်မလားဗျာကိလေသာငြိမ့်တယ်တဲ့ဒါကြောင့်မို့ဧဝံဒုံမေပိတတိဥပတပိတဝါဣဇာတိကနိသဒွာရနိပိတဟိတဝါဒွာရရကိတတတေအဝိသစ္စိတဝါတထအဝိသစ္စိတဝါတထကစ္စနကစ္စမာနာနိ ဘာယရာနိသအာယရဏနိပိထိရာနိကတဝတေတံအပဝေအပဝေတာယဒွာရရခိတတတေအပဟာယဝိစရတအတ္တနံကိုပိထာတိအထောဧဝံဣတုတုံမေသင်တို့သည်တတိတတိကိုဥပတပိတဝါဖြစ်စေ၍တရားရှိမှနေတဲ့ပုဂ္ဂိုလ်တွေဟာတတိကိုသူဖြစ်စေရမယ်။ဣဇာတိကံဤဣဇာတိကဖြစ်ကုန်သော သဒွာရဏီ6ပန်းသောဒွာရတို့ကိုပိတဟိတဝါပိတ်၍မျက်စိနာနာလျာကိုအတွင်းအာရဏ6ပန်းကိုပိတ်တယ်ဒွာရရေကိတံတကားဆောင်ဖြစ်သောတတိတတိကိုအဝိပစ္စိတဝါမစွန့်မူ၍ကရှမာနာနိယူအကုန်သောပါဟိရာနိအပဖြစ်ကုန်သောသအာရဏနိတိ6ပန်းသောအာရဏတရားတို့ကိုလိထေရဏီမြဲမြံတိတို့ကို ကတ္တဝါပြု၍ မြင်သမျှကြားသမျှနားသမျှစားသမျှပြင်ပြအဲ့ဒီအာယုံလေးတတိဆိုတဲ့အဆောင်လျှောက်လေးထားပြီးတော့ဒေသတို့အာယရဏတို့ဤအပ္ပဝေတာယအပ္ပဝေတာယမဝင်စေခြင်းကဒွါရရကိတံတကားဆောက်ဖြစ်သောတတိတတိကို အပ္ပဟာယမပင်မူ၍တတိလေးကိုဥသိထား အပဟယမပယ်မှု၍ဝိစရန္တာသွားကုန်သည်ဖြစ်၍အတ္တနာမိမိကိုယ်ကိုကိုပိဋ္ဌဆောက်ရှောက်ကြကုန်လောမိမိဒီမှာတခါတဲ့တတိဥစည်းတဲ့စိတ်ကလေးနဲ့စောင့်ပါတဲ့မြင်ကိုက်မှဖြစ်စေကြားကိုက်မှဖြစ်စေနံကိုက်မှဖြစ်စေအရသာသာတိကိုက်တွေ့တိတွေ့တိကိုက်ဇေကုစဉ်းစားကြံစီကိုက်မှစလာအဲ့ဒီတတိဥစည်းတဲ့အဆောင်အရှောက်လေးထားလိုက်မယ်ဆိုပါရင် မြင်ရကြမ်းရနံရစမ်းရတွေ့ထိရစိတ်ကိုစဉ်းစားကြံစည်ရမှအဲ့ဒီတကား၆ပေါက်ကနေခိလေသာဆိုတဲ့လူဆိုးသခိုးတွေဝင်နိုင်သလားမဝင်နိုင်ဘူးလားဒီအဲ့ဒီခါကျတော့ကိလေသာတွေမြင်ခိုင်းမှလည်းရှုမှတ်မှုတတိလေးအဆောင်လျှောက်လေးရှိနေတဲ့အတွက်ကိလေသာကိန်းမလားငြိမ်းမလားကြားခိုက်မှရောမငြိမ်းဘူးလားနံခိုက်စားခိုက်တွေ့တိခိုက်စိတ်ကူးစဉ်းစားကြံစည်ခိုက်မှလည်းပဲအခုလိုတတိဆိုတဲ့အဆောင်လေးထားပြီးတော့လုံခြုံအောင်ကိလေသာမဝင်အောင်မဆောင်လျှောက်ရဘူးလား အဲ့ဒီလိုသာယောဂီပုဂ္ဂိုလ်ကတတိဆိုတဲ့အဆောင်လေးထားပြီးစောင့်ရှောက်နိုင်သွားပြီဆိုရင်မိမိရဲ့တတ္တမှာလုံခြုံသလားမလုံခြုံဘူးလားလုံခြုံနေတဲ့အတွက်ကိလေသာလူဆိုးသခုဝင်ခွင့်ရပါမလားမရတော့ဘူးခဲ့တာလေးဆိုလိုက်မြင်တရေမြင်တာယောဂီမှန်တေချာသိအောင်မှတ်ရမယ်မြင်လျင်မြင်တာ ယောဂီမှန်တေချာသိအောင်မှတ်ရမယ်ဆိုလိုက်မြင်တယ်မှတ်ရကိလေသာ ကင်းကွာနိုင်တော်တယ်ငြင်းတယ်မှတ်ရကိလေသာကင်းကွာနိုင်တော်တယ် အဲဒီလိုယောဂီပုဂ္ဂိုလ်ကမြင်ကြိုက်ကလေးမှမြင်နေမြင်နေရှုလို့ရှိရင်အမှန်အတိုင်းမမြဲတဲ့သဘောဆင်းရဲတဲ့သဘောဆုံးမရတဲ့သဘောကိုအမှန်တိုင်းသာဉာဏ်သက်ဝင်သွားပြီဒီနေ့အဖြစ်အပျက်ဉာဏ်ဥရိယပြဉာဏ်ကောင်းကောင်းဖြစ်ပြီဆိုရင်ကိလေသာတွေမကင်းနိုင်ဘူးလားဒီအဲ့ဒီလိုပဲဘုန်းကြီးတို့ကြားရမှလည်းပဲမကင်းနိုင်ဘူးလားဆိုကြားလျင်ကြားတာယောဂီမှန် တေချာသိအောင်မှတ်ရမယ်ကြားလျင်ကြားတာယောဂီမှန်တေချာသိအောင်မှတ်ရမယ် ဒီယောဂီပုဂ္ဂိုလ်ရှုမှတ်တဲ့အခါမှာ ရှုမှတ်ရုံလေးမှတ်ရမှာလားသိအောင်မှတ်ရမှာမသိပဲနဲ့ဉာဏ်ဖြစ်ပါမလားသိတယ်ဆိုတာဉာဏ်သိတယ်ဆိုတာဘာလဲဉာဏ်ရှုရဆိုတာဉာဏ်ဖြစ်အောင်ရှုကြည့် ရှုယုံရှုယုံလေးပဲဖောင်းနေဆိုရင်ဖောင်းနေလို့ရှုပိန်နေဆိုရင်ပိန်နေလို့ရှုဒီလိုရှုနေယုံလေးနဲ့ဖောင်းတာဘယ်လိုဖြစ်ပြီးဘယ်လိုပြတ်မှမသိပိန်တာဘယ်လိုဖြစ်ပြီးဘယ်လိုပြတ်မှမသိဘူးဆိုရင်ဉာဏ်ဖြစ်ပါမလားအေးအဲ့ဒီမှာဖောင်းတာလေးရဲ့ပေါ်ပြီးပြောင်းနေတာလေးကိုသိနေရပိန်မှုလေးရဲ့ဖြစ်ပြီးပြတ်သွားတာလေးကိုသိနေရအဲ့ဒီလိုသိနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဉာဏ်ဖြစ်သွားတယ်ဘာဉာဏ်လဲဆိုရင်အဖြစ်ပြက်သိတဲ့ဉာဏ်ဥရိယဗျာဉာဏ် ဒါကြောင့်မို့ရှုရဲ့ခံမှာသိချာသိအောင်ရှုဟောသိပြီဆိုရင်ကိလေသာမကင်းဘူးလားဆိုကြားရမှန်ရာကိလေသာကင်းကွာနိုင်တော့တယ် လျေနန္ဒာယောဂီမှတေချာသိအောင်မှတ်ရမယ်မွေးလျင်မွေးတာယောဂီမှသေချာသိအောင်မှတ်ရမယ် နန္တေမှတ်ယကိလေသာကင်းကွာနိုင်တော်၏မွေရေမှတ်ယကိလေသာကင်းကွာနိုင်တော်၏ ယောဂီကရှုမှတ်တဲ့အခါမှာသာနာနာပဲရှုရှုမွှေးတာပဲရှုရှုသိချာလေးသိအောင်ရှုသိချာသိအောင်ရှုဆိုတာကဒီမွှေးမှုသဘောလေးဒါလေးကိုသိချာစိုက်ပြီးရှုနေရင် မွှေးနေတာလေးကတတဒီမှာခံစားပြီးသိနေတာလေးကတတနှစ်ခုဟုတ်တယ်မလားနှစ်ခုဘုန်းကြီးတို့ယောဂီများဟိုကမွှေးနေတာလေးကယုတ်ခံစားသိနေတာလေးကနာမည်ဒီတိုင်းပဲနာတာလည်းဒီတိုင်းပဲ အဲဒီတော့ဒီဟာယုံနဲ့နာမဲရှိတယ်အဲဒီယုံနာမှာကြည့်မွှေးတာလေးကိုဓက္ခဓက္ခဓက္ခဓက္ခရှုကြည့်မွှေးတာလေးကလည်းမွှေးပြီးဘာဖြစ်သွားတာနန္ဒာလေးကလည်းနံပြီးမြဲတာတွေ့မလားမမြဲတာတွေ့မလားကဲဒီကရှုတိနေတဲ့တိစိတ်လေးကရောတိပြီးတော့ဘာဖြစ်သွားတာတိမြဲမနေပါဘူးအလုံးဟာပေါ်ပြီးပြောင်းဖြစ်ပြီးပြက်အဲ့ဒီဖြစ်ပြက်ဉာဏ်ကောင်းကောင်းသာမိမိမဖြစ်ဖြစ်စေ ရှင်းရှင်းလင်းလင်းလေးလာဖြစ်သွားပြီစီဘုန်းကြီးတို့အတ္တမောဟမတွေ့မဝေရှင်းရှင်းလင်းလင်းသိပြီဆိုရင်အဲ့ဒီမွေးရနန္ဒနဲ့စပ်ပြီးတော့ကိလေသာများဝင်နိုင်သေးရလားဆိုလိုက်စာလျင်စာတာယောဂီမှာသေချာသိအောင်မှတ်ရမယ် စာရေမှတ်ယကိလေသာကင်းကွာနိုင်တော်ရင်ုဆွမ်းပုံးပေးတဲ့အခါမှာတည်တည်ချာချာမှတ်တရနဲ့စားနေတဲ့ပုံကိုယ်ကြီးရှိပါတယ် အဲ့ဒီပုဂ္ဂိုလ်ကြီးဟာစားတိုင်းဝါတိုင်းမှာကိလေသာတွေကင်းနေပုံကိုသူတို့ကိုယ်တိုင်သိနေပါပြီ။ဒါကြောင့်မိမိလည်းပဲတိတိကျကျသိအောင်တတိဥစည်းတဲ့စိတ်ကလေးနဲ့သာရှုမှတ်ပြီးတော့စားမယ်ဝါမယ်ဆိုပါရင်ကိလေသာတွေမကင်းနိုင်ဘူးလား။ဆိုထိလျင်ထီတာယောဂီမှသေချာသိအောင်မှတ်ရမယ်။ ထိရေမှန်ရာကိလေသာကင်းကွာနိုင်တော်ရေတွေ့ထိနဲ့ဆက်လို့လည်းပဲဒီတိုင်းပဲရှုသွားရင်အမှန်သိလိုက်တာနဲ့ကိလေသာတွေမကင်းဘူးလား ဆိုတိလျင်တိရာယောဂီမှတေချာတိအောင်မှတ်ရမယ်တိရေမှတ်ရ ကိလေသာကင်းကွာနိုင်တော်ရင်ကဲဒီတော့ယောဂီပုဂ္ဂိုလ်များဟာမြင်ရချမ်းရနိုင်ရစမ်းရမှစလို့အာယုန်နဲ့ द्वार ဆုံတိုင်းဆုံတိုင်းသာယောဂီပုဂ္ဂိုလ်တတိဆိုတဲ့အဆောင်လျှောက်ကလေးထားလိုက်မယ်ဆိုပါရင်ဉာဏ်ရကြရနိုင်ရစမ်းရဒွဋ္ဌိယစိတ်ကုရ မစပြီးကိလေသာတွေกินသလားမกินဘူးလားအဲ့တော့အဲ့လိုကိလေသာတွေမဝင်နိုင်အောင်မိမိတို့ရဲ့တန်တန်မှာလုံခြုံအောင်စောင့်ရှောက်မယ်ဆိုပါရင်တတိဥစည်းတဲ့စိတ်ကလေးမြဲဖို့မလိုအပ်ဘူးလားအဲ့ဒီတတိဆိုတဲ့ စိတ်ကလေးသာအဆောင်လျှောက်ထားလိုက်မယ်ဆိုပါရင်ကိလေသာတွေမဝင်နိုင်တော့ပဲမိမိမလုံခြုံပေဘူးလားကိလေသာတွေလုံးဝမဝင်နိုင်တော့ဘူးဆိုရင်ဆင်းရဲရောမငြိမ်းနိုင်ဘူးလားကဲဒီတော့မိမိဆင်းရဲငြိမ်းခြင်းရင်ကိလေသာမဝင်အောင်တတိဥသိတဲ့စိတ်ကလေးနဲ့ထိုင်ရင်ရရင်သွားရင်လျှောင်းရင်မြင်ရကြမ်းရနာရစမ်းရတွေ့တိရစိတ်ကူးစဉ်းစားကြံစီရမှစလို့အမြဲတမ်းသာကောသရတံပစဉ်ဖြစ်အောင်တတိဥသိတဲ့စိတ်ကလေး ထားပြီးရှုနိုင်ပွားနိုင်အားထုတ်နိုင်လို့ရှိရင်ကိလေသာကိန်းပါလားငြိမ်းပါလားဗျာဒါမိမိအဆောင်လျှောက်လေးရှိလို့လားမရှိလို့လားဒါကြောင့်နဂရံယထာပစ္စတဂုတ်တံတန္တာရဘာဟိရံဧဝံခောပိတာဒါနာခနောဝမဥပိစ္ဆကခဏတိတာဟိသောသန္တိနိရယံမိသမပိတာပိဇာတံအစွန်အပြဖြစ်သောနဂရံမြို့ကို တန္တရဘာဟိရန်အတွင်အပြင်နှင့်တကွာဂုတ်တယထာလုံးကျုံအောင်စောင့်ရှောက်တဲ့ကဲ့သို့ဧဝံတတ္ထဗမထာယူထုတူသာလျင်အတာနံမိမိကိုယ်ကိုဂောပိထကိလေသာမဝင်အောင် အကုသိုလ်တရားတွေမဝင်အောင် လုံခြုံအောင်စောင့်ရှောက်ကြပါကုန်လောဟောတင်တို့သည်ခဏောဖျားပွင့်တော်မူရာဖြစ်သောချိန်ခါကာလကို ဥပိ္ပဇကမလွန်ကြစေနှင့်မာဥပိ္ပဇကမလွန်ကြစေနှင့်ခဏတိတာဗုဒ္ဓဘာသာခဏကိုလွန်ကြကုန်သောသူတို့သည်ဗုဒ္ဓဘာသာခဏကိုလွန်ကြကုန်သောသူတို့သည်နိရယမိငရဲ၌သမပိတာခြားရောက်ကြကုန်သည်ဖြစ်၍သောတန်တိစိုးရင်ကြရလေကုန်၏ဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတည်း